ခန်းကြီး36အငယ်1မှ4ပြည်သူပြည်သားတို့သည်ယောရှိသားယောခတ်ကိုယူ၍ယေရုရှလင်မြို့မှ ခမည်းတော်အရာ၌နန်းတင်ကြ၏ယောခတ်သည် အသက်23နှစ်ရှိသောနန်းထိုင်၍ယေရုရှလင်မြို့၌3လဆိုးဆန်လေ၏ထိုမင်းကိုအေဂုတုရှင်ဘီင်သည်ယေရုရှလင်မြို့မှနန်းချ၍ယူရပြည်၌ငွေအခွက်တစ်ထောင်နှင့်ရွှေအခွက်30ကိုအခွန်တောင်းလေ၏ အဲဂုတုရှင်ဘုရင်နေခေါသည်လည်းယောခတ်၏နောင်တော်အေလျကိန်ကိုယူဒပြည်ယေရုရှလင်မြို့နန်းတော်ပေါ်မှတင်၍ယောယကိန်အမိတစ်ကိုပေးပြီးလျှင်ညီတော်ယောခတ်ကိုအဲဂုတုပြည်သို့ယူသွား၏အငယ်9မှ10ယောယကိန်သည်အသက်25နှစ်ရှိသောနန်းထိုင်၍ယေရုရှလင်မြို့၌12နှစ်ဆိုးဆန်လေ၏ထိုမင်းသည်မိမိဖျားသခင်သာရဖျားရှိတော်၌ ဒုစရိုက်ကိုပြု၏ထိုကြောင့်ဘာဘူးလုံရှင်မြေနေဘုခနေဇာသည်ခြီလာ၍ဘာဘူးလုံမြို့သို့ယူသွားခြင်းဟံတန်ကြိုးဖြင့်ခြီနှောင်လေ၏ဗိမာန်တော်တစားအချို့တို့ကိုလည်းယူသွား၍ဘာဘူးလုံမြို့ဗိမာန်၌ထားလေ၏ယောယကိန်ပြုမှုသော အမှုရာကျွင်းလေသမျှတို့နှင့် ပြုမိသော ရွှန်ရှားပွဲအမှုထင်ရှားသောစိတ်တော်သည်ဤဒေလရာဇဝင်နှင့်ယူဒရာဇဝင်၌ရေးထားလျက်ရှိ၏ သားတော်ယေခေါနိသည်ခမည်းတော်အရာ၌နန်းထိုင်၏အငယ်9မှ10ယေခေါနိသည် အသက်38နှစ်ရှိသောနန်းထိုင်၍ယေရုရှလင်မြို့၌3လနှင့်10ရက်စိုးစံလေ၏ထိုမင်းသည်သာရဘုရားရှိတော်၌ဒုစရိုက်ကိုပြု၏နှစ်လေသောအခါနေဘုခနေဇာမင်းကြီးသည်စစ်ချီစေ၍ထိုမင်းနှင့်တကွကောင်းမွန်သောဗိမာန်တော်တစားတို့ကို ဗာဗုလုန်မြို့သို့ယူသွား၍ဘထွေးတော်ဇေဒကိကိုယုဒပြည်ယေရုရှလင်မြို့နန်းတော်ပေါ်မှာတင်လေ၏။11ဇေဒကိသည် အသက်နှစ်ဆယ်တနှစ်ရှိသော်နန်းထိုင်၍ယေရုရှလင်မြို့၌တဆယ်တနှစ်စိုးစံလေ၏။ထိုမင်းသည်လည်းမိမိဘုရားသခင်ထာဝရဘုရားရှေ့တော်၌ဒုစရိုက်ကိုပြု၏။ ထာဝရဘုရား၏အမိန့်တော်ကိုဆင့်ဆိုသောပရောဖက်ယေရမိရှေ့မှကိုကိုမနှိမ့်ချဘုရားသခင်အကျင့်တိုက်ပြီးသော နေဘုခနေဇာမင်းကြီးကို ပုန်ကန်လေ၏ဤဒေလမျိုး၏ဘုရားသခင်ထာဝရဘုရားထံတော်သို့မပြန်မီအကြောင်းမိမိလေပင်ကို၎င်းမိမိနှလုံးကို၎င်းခိုင်မာစေ၏ထိုမှတပါယေဘုဟိအကြီးများနှင့် ပြည်သူပြည်သားရှိသမျှတို့သည်တပားမျိုးသားယွန်ရှာပွဲပြုသည့်အတိုင်းအလွန်ပြင်းမှားကြ၏ ယေရုရှလင်မြို့၌သာရဖျားတန်ရှင်းစေတော်မူသောဗိမာန်တော်ကိုညင်ညူးစေကြ၏ဘိုးဘေးတို့၏ဖျားသခင်သာရဖျားသည်မိမိလူမျိုးနှင့်မိမိနေတော်မူရာအရက်ကိုတနာသောကြောင့်စိုးစိုးထ၍အထက်ထက်စေလွတ်သောတမန်တို့အားဖြင့်မှားလိုက်တော်မူတော်လဲဘုရားသခင်ဤတမန်တို့ကို ပြည့်ရပြု၍အမိန်တော်ကို နားမထောင်ပရောဖက်တော်တို့ကိုညှင်းဆဲသောကြောင့် ထာဝရဘုရား၏အမျက်တော်မငြိမ့်နိုင်အောင်မိမိလူမျိုးကို တွက်သဖြင့်ခါလဒဲရှင်မင်းကိုစစ်ချီစေတော်မူ၏အငယ်၁၉မှ21ထိုရှင်မင်းသည်တန်ရှင်းရာဌာနအိမ်တော်၌လူပြိုတို့ကိုဓာနှင့်တတ်၏ယောက်ျားပြိုမိန်းမပြိုလူအိုအသက်ကြီး၍ကြောကုန်းသောသူတို့ကိုပင်မတနာရှိသမျှတို့ကို ထိုရှင်မင်းလက်သို့အပ်တော်မူ၏ ဗိမာန်တော်တန်ဆာအကြီးအငယ်ရှိသမျှတို့ကို၎င်း၊ဗိမာန်တော်ဘဏ္ဍာ၊နန်းတော်ဘဏ္ဍာ၊မှူးမတ်ဘဏ္ဍာရှိသမျှတို့ကို၎င်း၊ဗာဗုလုန်မြို့သို့ယူသွား၏။ဗိမာန်တော်ကိုလည်းမီးရှို့၍ယေရုရှလင်မြို့ရိုးကို ဖြိုဖျက်ကြ၏။မင်းအိမ်ရှိသမျှတို့ကိုလည်းမီးရှို့၍မြို့တန်ဆာအကောင်းအမြတ်ရှိသမျှတို့ကိုဖျက်ဆီးကြ၏။ထားဘေးနှင့်လွတ်သောသူတို့ကိုဗာဗုလုန်မြို့သို့သိမ်းသွား၍ သူတို့သည်ပေရတိနိုင်ငံမတည်မီတိုင်အောင် ရှင်ဘုရင်ထံ၊သားတော်မြေးတော်ထံ၌ကျွန်ခံလျက်နေရကြ၏။ထိုသို့ဣသရေလမြေသည်ဥပုသ်နေ့တို့ကို မွေ့လျော်စေခြင်းငှါ၊ယေရမိဆင့်ဆိုသောထာဝရဘုရား၏အမိန့်တော်သည်ပြည့်စုံရ၏။ထိုပြည်သည် လူဆိတ်ညံလျက်နေသောကာလ၊အနှစ်ခုနစ်ဆယ်စေ့အောင်ဥပုသ်နေ့တို့ကိုစောင့်သောအခွင့်ရှိသတည်း ရာဇဝင်ချုပ်ဒုတိယဆောင်ပြီး၏